သူရလေတော်တလင်းလာဖွယ်နေ1369ခုဒီတော်ကူရိုက်တာကြောင့်မှပထမဥဆုံးအဒီမဘုရားချစ်ခိုးဖို့အဒီမလက်အောက်ကြီးဆရာတော်ရောပြီတော်နှလုံးသွင်း ဘာဖြစ်လို့လဲဆိုရင်ဖရာဟာအမြတ်ဆုံးဖရာကိုမိပြီးတော့ဖရာကိုရင်ရှိခုအဲ့ဒီဖရာလေလွန်လာခဲ့ကကုသံကောနကုံကတ္တပကောတမဟောနာပွေတဲ့အာရိယာမေတ္တရာယောနှလုံးသွင်းပြီးတော့အဒီမေရှိခိုးရမယ်ပူဇော်ရမယ် နမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ ဘဂဝတောဘဂဝါကောင်းခြင်းဖြစ်တော်မူပေထသောဘဂဝတောဣစရိယဓမ္မယသရေရိကမပယထနိပုံ၆ဒီနေဤသံတော်မူပေထသောအရဟတောလွန်ကဲသူမြတ်သောအရဟံကောင်းဖြစ်တော်မူပေထသော အရဟတောလွန်ကဲသူမြတ်သောသီလကုံသမာဓိကုံပညာကုံဝိမု ക്തി ကုံတို့ကြောင့်သမ္မာသမ္ဗုဒ္ဓသာဒုက္ခသမုဒယနိရောဓမကတပြာလေသစ္စာကိုဆရာမကုသညာဘုဒ္ဓဖြင့်ပိုင်ခြားတင်တင်သိဉ္ဉ္တော်မူပေထသော သတ္တာရွှေဘုံတော်ဘုရားသခင်ကိုယ်တော်မြတ်ကြီးအားနာမောအမြတ်သူငါပေးရန်ကင်းကွာချမ်းသာစေကြောင်းဥကောင်းညွတ်ကျလက်ဆောင်မူ၍ရှေခိုးပါ၏ရှင်မြတ်ဘုရားသာဓုသာဓုသာ သာရှိခုပြည်တော်ယခုယောအာလောသူတော်ကောင်းတို့မှာဒီအတိတ်ဘဝကအတ္တိပါရမီကုသိုလ်တွေပြုလုပ်ထားဆုတ်တောင်းထားလို့ယခုဖရာသာသနာမှာလာကြောင်ရတယ်အဲ့ဒီဖရာသာသနာလာကြောင်ရတဲ့အခါမှာ အဲ့ဒီဘုရားသာသနာပါဥပမာသူလေဆိုလို့ရှိရင်နေနေလာနေဥပမာသူတယ်ဘာဖြစ်လဲဒီလောကကြီးမှာတကယ်နေလာမရှိလို့ရှိရင်အမှောင်ကြီးဘဒုမှမသိနိုင်ဘူးမိဘနဲ့သာသမီလည်းမသိနိုင်ဘူး ညီကိုနောက်မှလည်းမသိဘူးအဲ့ဒီနေအယောင်လာယောင်ချိတ်နေလို့အဲ့ဒီမှာသိနေကြရတယ်ဒါကြောင့်ဘုရားသာသနာဟာအဲ့ဒီမှာနေနဲ့လာနဲ့တူတယ်ဒါကြောင့်ယခုကတတိနေလူတန်တဲ့ဒါနာကုသိုလ်သတိတဲ့သီလကုသိုလ်ပွားများရတဲ့ ဘာဝနာကုသိုလ်ဆိုတာသတ္တာအရင်ပြုတ်သတ္တာဖြစ်မှပုပ္ပစေတနာမောဇစေတနာအပရစေတနာသုံးတာနဲ့လူတန်းတဲ့အခါပြည့်စုံလူကြည့်ရင်ယောက်သေးလောက်လူယောက်ပင်ကြီးလောက်အကျိုးခံစားရတယ်။ဒါကြောင့်အဲ့ဒီစေတနာသုံးတာနဲ့ပြည့်စုံ ဝဋ္ထုသရကနဲ့ပြောရင်သောတိကသတိတို့လိုသူလူတန်တဲ့အခါမှာအတ္တိပုပ္ပမောင်္ဇာအပရစေတနာသုံးတန်ပြည့်စုံတဲ့တော့ကြောင့်သူပစ္စည်းဥစ္စာယတနာတွေလူလည်းမကောင်းစားတောက်လည်းမကောင်းဟောနောက်ဆုံးအသာတသမင်းလာသိမ့်ပိုက်လို့လည်း သူမပေးပဲနဲ့ယူမနိုင်ဘူးအဲ့ဒီသောတိကတတိဟာသူကတိ80ကျော်ဝတဲ့တတိအမမမတတိဟာသူတို့ရှင်ဘရင်နဲ့နေ့တိုင်းတော်ခစားတယ်အဲ့ဒီရှင်ဘရင်နဲ့တော်ခစားတဲ့အခါမှာအဲ့ဒီမှာသူလူတန်းတဲ့ကုသိုလ်ဟာသေတနာသုံးတန်း ပြည့်စုံတယ်အဲ့ဒီစေတနာသုံးတန်းပြတ်ပြီးတော့အဲ့ဒီမှာကန္တုကသတိဆိုတာသူလည်းအဲ့ဒီရှင်ဘုရင်နေတိုင်းခါသာတော်တဲ့အခါမှာအဲ့ဒီလာမယဟန်တပါဆုံးပြန်တွေ့တဲ့အခါမှာအဲ့ဒီပုပ္ပစေတနာသူလူကျင်တဲ့အဲ့ဒီလူကျင်တဲ့စိတ်သူချစ်လာတော့ အဲ့ဒီတန်ခါမှသူပိတ်ပြီးတော့အိမ်ကိုသူယူပြန်ပြီးတော့သူစနီးကိုအဲ့ဒီမှသူမှားထားတယ်။အော်အဲ့ဒီယဟန်တော်သွန်ဟင်းလေးကောင်းကောင်းချက်ပြီးအဲ့ဒါမှားထားအဲ့ဒီပုပ္ပစေတနာသူလူတာအဲ့သူစနီးလေမောင်စာစေတနာသူချက်ပြောက်တာ အဲ့ဒီမှာပြည့်စုံတယ်သူသမီးအပ္ပဒစေတနာနဲ့ပြည့်စုံတယ်ဒါပေမဲ့သူရှင်ဘရင်တော်ခါစားအဲ့ဒီသူပြန်လာတဲ့အခါမှာအဲ့ဒီယဟန်သူတွေ့တော့သူလက်ဦးကသူစေတနာပုပ္ပစေတနာကောင်းကောင်းနဲ့ပဲဩသူစနီမာတာချက်ပြောက်တာကောင်းရဲ့လားမကောင်းရဲ့လား အဲ့ဒီတပိုက်သွေးကြည့်တဲ့အခါမှာအဲ့ဒီမိုးကြံတဲ့သမင်းနာဟာဒသမင်းတွေသူစိုက်ကတစ်ချက်သေးအဲ့ဒါပြောင်းတော့ဩဒီသွန်ဟာဒကဒီလောက်မိုးကြံတာငါစားရရင်ကောင်းမှာပဲအဲ့ဒီလိုအပရစေတနာပြတ်တော်တယ်အဲ့ဒီအပရစေတနာပြတ်တော်တာအဲ့ဒီဘဝမှာ သူသေးတော်တဲ့အခါမှာနောက်ဘဝမှာအဲ့ဒီပုပ္ပမောဇာစေတနာသုံးဓာနှစ်ပါးပြည့်စုံတော့အဲ့ဒီပျက်စီးဥစ္စာစေတနာတွေကတိပေါင်း80ကျွယ်ဝတဲ့သတိဒါပေမဲ့အဲ့ဒီအပရစေတနာပြတ်သွားတဲ့အတော့ကြောင့်အဲ့ဒီပျက်စီးဥစ္စာယတနာတွေသူစားလဲ မစားနိုင်ဟင်ကောင်းလည်းမစားနိုင်သူများသွားလာခက်လေနဲ့လေကောင်းကောင်းနွားကောင်းကောင်းနဲ့လည်းမသွားနိုင်လေအိုလက်နွားအိုနဲ့ပဲသွားရတယ်အဲ့ဒီမှာပရစေတနာပြတ်သွားလို့အဲ့ဒါဘလောက်သူဟင်းတာဒီသမေးဟင်းကောင်းကောင်းမစားရဘူးစကွဲသမေးနဲ့ဟင်းကြိုပဲသူစား နိုင်တယ်အပရစေတနာပြတ်သွားအဲ့ဒီမှာသူအကျဉ်းပြောရင်သူသေဆုံးတော့တဲ့အခါပျက်စီးဥစ္စာယတနာသူကောင်းလုံးရှင်ဘရင်တိုင်းပိုက်သွားတယ်ဒါကြောင့်လူတန်တဲ့အခါမှာဟောသောတိကဟာအပုပ္ပမောဇာအပရစေတနာသုံးတာနဲ့ပြည့်စုံတော့ဩပျက်စီးဥစ္စာယတနာသူစာတော်မကုန် အဲ့ဒီလူလည်းမကောင်းဟောနောက်ဆုံးသာတသမင်းလည်းစိုင်းပိုက်လည်းမပေးပဲယူမနိုင်ဘူးဒါကြောင့်ပုပ္ပမုံစာအပရစေတနာသုံးတန်ပြည့်စုံအောင်တတိထားရတယ်ဟောကန္တုကတတိပုပ္ပတော့ပြည့်စုံမောဇာလည်းပြည့်စုံတယ်အပရစေတနာတစ်ခုပြည့်သွားတာအဲ့ဒါဘလောက်ပစ္စည်းဥစ္စာယတနာတွေ အကောင်လုံးစကုစားတောင်းလဲမနိုင်ရှင်ဘရင်တိုင်းပိုက်တော်တယ်တကြောက်တဏအကြောင်းပြောလို့ရှိရင်တဏလည်းပါတော်အောင်သီလလည်းပါတော်အောင်ဘာဝနာလည်းပါတော်အောင်သနာယိသိတာကိတုတုသီလတံသာစင်ဘကုကု ဘာဝနာစေတလျက်ကိုင်းမှုခေမနတလံကြလူပုအတ္တိဒါနာအပါနဲ့သူလေအကြီးကြီးရှိတဲ့ပုဂ္ဂိုလ်ဟာကုလိုရာခကြီးကို သွားလို့ရောက်နိုင်တယ်သီလဆိုရာပါနဲ့သူလေဝပစုနဲ့သူတယ်ဘာဝနာပါနဲ့သူလေတန်လျက်နဲ့ ဆိုတယ်အဲ့ဒီတန်လျက်နဲ့ဖြတ်လို့ရှိရင်ခေမနာနိဗ္ဗာန်ကိုတက်လာနိုင်တယ်တကြောင့်ဘုရားဟောတဲ့အတိုင်းတန်ဒါနာသီလဘာဝနာသုံးပါးပြည့်စုံအောင်လူတန်းကြတယ်တကြောင့်အတ္တိတနာကြောင့်ပြောလို့ရှိရင် သာနာလည်းပြည့်စုံအောင်သီလလည်းပြည့်စုံအောင်ဘာဝနာလည်းပြည့်စုံအောင် သာသနာပနဲ့သာသနာသွင်းခွာချဖို့သီလရှိတဲ့ပုဂ္ဂိုလ်နဲ့သီလမရှိတဲ့ပုဂ္ဂိုလ်ခွာချဖို့အဒီငါးပါးသရဂုံသီလနဲ့ငါးပါးသီလခွာချဖို့ ငါပါတိလနဲ့မေတ္တာဘာဝနာပွားချဖို့မေတ္တာဘာဝနာနဲ့ဝိပဿနာပွားချဖို့အတ္တိအကြောင်းကျိုးကိုသိတာကြည်မှဝေါမြောက်ဝန္တာတွေဖြစ်ရတယ်အတ္တိလူတန်းတဲ့ဟာဝီလမပုံနာကြဖူးတယ်သာသနာပမှာသူများမလူနိုင်တာသူလူမဲ့ပြည့်စည်ဥစ္စာယတနာ ပေါ်ပြီးတော့သူလူမဲအဲ့ဒါသူလူတဲ့အကျိုးဟာ10မျိုးအဲ့ဒီအကျိုး10မျိုးကပါလဲဆိုရင်ရွှေအပြည့်လင်ပန်းနဲ့ထဲရထဲထားတာ7တောင်နဲ့4တောင်ငွေအပြည့်ကလည်း7တောင်နဲ့4တောင်ကြေးအပြည့်ကလည်း7တောင်နဲ့4တောင် သင်ယတနာတွေလည်းခြေတောင်းနဲ့လေးတောင်းမြင့်ယထာယတနာတွေလည်းခြေတောင်းနဲ့လေးတောင်းနောက်တော့နွားလုံးကျစ်တဲ့နွားမလည်းခြေတောင်းနဲ့လေးတောင်းခြေတောင်းနဲ့လေးတောင်းအတ္တိမတရားဟောတဲ့ပလင်းကလည်းခြေတောင်းနဲ့လေးတောင်း အဖြစ်တောင်းတဲ့လေးတောင်းအတ္တိသူလှူထားတဲ့အတ္တိဒီစားတော့ပွဲဝပစိုးတွေကလည်းတတိပေါင်းဖြစ်တောင်းတဲ့လေးတောင်းအတ္တိအကျိုးဆယ်မျိုးသူလှူခဲ့တယ်သူငှက်ထားတဲ့ခဏပိဖို့ကသေနယူသနာငှက်ထားတဲ့သမင်းကြီးဟာ၆စီးအောင်ဖြစ်တယ်သဒ္ဒနာပမှာသူလူသားတာ ဘလောက်ကြာလဲတနေ့မဟုတ်တလားမဟုတ်တနေ့မဟုတ်ခုနှစ်နှစ်နဲ့ခုနှစ်လဒီလောက်သူလူတန်းလာခဲ့တာယခုသာသနာတွင်မှလူတန်းရတာယခုတရကသူလူတန်းတဲ့ဒီသဒ္ဒါတွင်မှလူတန်းရတာနဲ့ဟောယခုတရားအားထုတ်တဲ့ရိတ်တာမှာ ယောဂီတွေဖြစ်သေးယဟန်တွေဖြစ်သေးတကယ်လို့သောရပန်သူဖြစ်သွားရင်အတ္တိဝေလာမပုံနာလူဆယ်မျိုးနဲ့မြတ်တယ်နောက်ပြီးတော့အတ္တိသောရပန်သူလူရသတ္တပန်အပါတယလူရတာနဲ့သက္ကတကံတပါလူရတာအိုမြတ်တယ် သကတကပါတယလူရတာနဲ့အနာဂံတပလူရတာဟိုမြတ်တေအနာဂံပါတယလူရတာနဲ့ယဟန္တာတပလူရတာပူမြတ်တေယဟန္တာပါတယလူရတာနဲ့ပြစ်စည်းကဗုဒ္ဓသာသနာပမှာလူရတာပူမြတ်တေပြစ်စည်းကဗုဒ္ဓပါတယလူရတာဖရာကြီး တပါလူရတာပူမြတဲ့ပုဂ္ဂလိကမှာလူတာအရာဟာမြတ်သောဒါပေမဲ့မြတ်သောအလုံးမြတ်တာပဲအဲ့ဒီမြတ်သီလသမာဓိပညာမတူလို့ကြွားချတယ်အဲ့ဒီမြတ်စွာဘုရားနဲ့မြတ်တာပါလေဟောတိဘုရားမူရှိတဲ့တန်ခါတွေလူတန်လူရှိရင်ပူမြတ်တယ် ဒါပေမဲ့မေးစရာရှိတယ်ဘုရားဆိုတာအမြတ်ဆုံးဘာဖြစ်လို့တန်ခါတို့လူရမြတ်တလေအဲ့ဒီလိုမေးတဲ့အခါမှာအဲ့ဒီတန်ခါသေးမှာအာလုံသောရပန္တကဒကနာကယဟန္တာတိစီကဗုဒ္ဓဘုရားတို့အကောင်လုံးပါဝင်သွားတယ်ဒါကြောင့်သူတန်တဲ့အခါမှာတန်ခါသ ဒီမှာကြီးမှပြီးတော့အလောက်ပါဝင်တော်တယ်အဲ့ဒီတန်ခါနဲ့မြတ်တာပါလဲဆိုရင်သံဃိကကြောင့်ဟောဓမ္မယောမဖြစ်စေအဲ့ဒီမှာယဟန်တွေလည်းနေနိုင်တယ်သံဃာတွေလည်းအာလောယောဂီလည်းတရားအားထုတ်နိုင်တယ် တကယ်လို့ကြောင်းမရှိရင်သံဃာမရှိဘူးသာသနာလေးမတိတဘူးအဲ့ဒီမှာကြောင်းမှာအမေပြုတ်ပြီးတော့စာတင်လည်းရတယ်တရားထုတ်လည်းရတယ်အဲ့ဒီတမယောမှာအဲ့ဒီမှာတရားထုတ်လို့တကယ်လို့သောတာပန်တူဖြစ်တော်ရင်တန်ဖိုးမဖြတ်နိုင်ဘူးဒါကြောင့် ဒီနေ့တန်ခါပြောင်းလူဟာပုဂ္ဂလိကဆိုရင်အများဆုံးအဲ့ဒီဘာဖြစ်လို့များလဲဆိုရင်ကိုယ်ကလူတာကတမနုကဟဖြစ်နေလို့တာဟောသဒနာကောသုံးပါဆိုတာအဲ့ဒီကြောင်းနဲ့ညတဲ့ဩကြောင်းညနေဆိုရင်သူမလူတော့ဘူးသဒနာကော သုံးပါးပဲသူစောက်တည်မယ်အဲ့ဒီလိုနှလုံးသွင်းရင်လည်းမိစ္ဆာတိထိဖြစ်သွားတယ်ဘုရားကမြတ်တဲ့အကြောင်းကိုပြောတယ်အဲ့ဒီသာရဏဂုံသုံးပါးအဲ့ဒါဗုဒ္ဓံသရဏံကိသာမိဓမ္မံသရဏံသာမိတံကံသရဏံကိသာမိအဲ့ဒါကြောင်းနဲ့မြတ်တယ်ဘာဖြစ်လို့မြတ်လဲကိုဏကလူလာခဲ့ဟာ ဓမ္မမဝင်လို့အမိုက်သနုကဟဖြစ်နေလို့ဩတိသာလနာကောဓမ္မဝင်လို့ဓမ္မနုကဟဝင်တော်လို့မြတ်တယ်အတ္တိသာရဏကောနဲ့မြတ်တပါလေငါပါတိလာပါဏာတိပါဒာအတိဏကာမိတုမုသသူရာဝိရမဏိစိတ်ကပတ္တံသမတိယာမိ အဲ့ဒီငါးပါးသီလဟာသာရသောသီလနဲ့မြတ်တယ်ငါးပါးသီလနဲ့မြတ်တာပါလေမေတ္တာဘာဝနာအဲ့ဒီမေတ္တာပို့တာလေအဲ့ဒီမေတ္တာပို့တာပါချစ်လို့မြတ်တယ်လေမေတ္တာပို့တာတည်တည်ချာချာမေတ္တာပို့ရောက်လို့ရှိရင်အဲ့ဒီမေတ္တာပို့တဲ့အချိန်မှာ လောဘဒေါသမောဟမာနတိထိတ်တွေအကောင်လုံးငြိမ့်နေတယ်။ဒါကြောင့်မေတ္တာဘုဒ္ဓကျိုးဆက်သမျိုးနောက်မေတ္တာဘာဝနာနဲ့မြတ်တာပါလေဆိုရင်အတ္တဝိပဿနာအတ္တပါကိလို့မြတ်တာလေဆိုရင်အနိစ္စတဏ္ဍဒုက္ခတဏ္ဍအနတ္တတဏ္ဍ အဲ့ဒီအာထောက်တဲ့အခါမှာခန္ဓာကိုယ်မှာအဲ့ဒီစောက်ကြည့်တဲ့အခါမှာစိုက်ကြည့်တဲ့အခါမှာဒီရောက်ဒီနာဒီခန္ဓာမှာဘလို့ဖောက်ပြန်ဘလို့ပြောင်းလဲနေတဲ့သဘောကိုကိုယ်တိုင်ကိုယ်ပိုင်ညာသိတဲ့အခါမှာအနိစ္စဒုက္ခအနတ္တလက္ခဏာတွေထင်ဉာဏ်စဉ်တွေတတ်ပြီးသကာလ မတရားကိုတရားနိဗ္ဗာန်တရားကိုရသောနိုင်တဲ့အတော်ကြောင့်အတ္တိမမြတ်တဲ့ဒါကြောင့်မြတ်စွာဘုရားချီးကျူးတာဒါနာနဲ့မြတ်တာသီလသီလနဲ့မြတ်တာဘာဝနာဘာဝနာနဲ့မြတ်တာဝိပဿနာအမြတ်ဆုံးအတ္တိမြတ်စွာဘုရားချီးကျူးထားတဲ့ပါဠိတပုတ်အကျဉ်းရှိတဲ့ ယောသဝတ္တသတံသိဝေအာပတောဥဒယပယံဧကဟံသိဝိတံသိယောအာပတောဥဒယပယံအကျင်ကလေးနဲ့ယောပုဂ္ဂလောအကျင်ပုဂ္ဂိုလ်တယောက်ဒီခန္ဓာကိုယ်မှဖြစ်ပြမမြင်ပဲနဲ့အသက်တရားရှင်နေထက်မမြတ်ဘူး ယောပုဂ္ဂလောကျင်ပုဂ္ဂိုလ်တယောက်ဤခန္ဓာကိုယ်မှာဖြစ်ပြပူမည်တနေ့တရက်ဓမ္မနဲ့မြင်သိတော်ချေရင်ဟူပြီးမြတ်တယ်အဲ့ဒါဗုဒ္ဓနောက်ကွန်းတော်ပဲဒါကြောင့်ရိုက်တာမှာအာထောက်တော်တဲ့ယောဂီသူတော်စင်တို့မှာဝမြောက်ဝန်တာကောင်းကိုအဲ့ဒါရိုက်တာမှာဒီမှာလဲအာထောက်နေတာဒီဝါသွင်းသုံးလား အဲ့ဒီညတာဘာဖြစ်လဲဟောအနိစ္စမြင်ရင်ဒုက္ခလည်းထင်တယ်ဒုက္ခထင်ရင်အနတ္တမြင်တော့အနတ္တမြင်ရင်နိဗ္ဗာန်ခွေကြေးဝင်ဆိုင်ရောက်ပြီဒါကြောင့်နိစ္စဟုတ်သာရှုမှတ်ပါ28ကပါတိုင်တိုင်အပေမလာနိုင်ဒုက္ခဟုတ်သာရှုမှတ်ပါ 19ပါးတိုင်တိုင်အပေမလာနိုင်ပါရှိလို့လေအာထောက်တဲ့အခါမှာအဒီခန္ဓာယုံနာဖြစ်ကိုမြင်ပြတ်စီတွေမြင်သွားတဲ့အခါမှာအဒီအနိစ္စဒုက္ခအနတ္တလက္ခဏာတွေထင်ညာစင်တတ်ပြီးတော့ဩမတရားဘုတရားရသွားနိုင်တယ်။ဒါကြောင့်ဒီနေ့အာထောက်နေတဲ့ယောဂီဟာ အဲ့ဒီမှာဘာဖြစ်လဲဆိုရင်တေဒါနာနဲ့လည်းမပြည့်စုံသေးဘူးသီလနဲ့လည်းမပြည့်စုံဘူးဘာဝနာဖရာဟောဒါနသီလဘာဝနာသုံးပါးပြည့်စုံအောင်အဲ့ဒီမှာဒီနေ့သောတိကသတိအနာထပိသတိဝတ္ထုအဲ့ဒီမှာပြောပြမယ်ဘာဖြစ်လဲ အတ္တနာတပိတတိကသူတာနာနဲ့ပြောမွေနေတယ်သီလနဲ့ပြောမွေနေတယ်အဲ့ဒီမှာအတ္တနာတပိတတိဟာသူကဝိသဒနာတရားသူသောတာပန်ဖြစ်ပြီးတာဒါပေမဲ့အတ္တိမသူသေတဝန်ကြောင့်မှာဆောက်လောက်ထားတာ သာနာနဲ့ပျော်မွေ့တယ်သီလနဲ့ပျော်မွေ့နေတယ်အဲ့ဒီမြတ်စွာဘုရားလေအဲ့ဒီမှာဇယဟောတပါဖြစ်လေမဟောလေသူဒါနနဲ့ပျော်မွေ့ရင်ဒါနသူဟောတယ်သီလလောက်ကျေနာရင်သီလကထာဟောတယ်အကယ်၍ဘာဝနာဝိပဿနာဟောရင်တတိကြီးက ငှက်ကြည်ငှက်တော်မယ်သူ့အတော်ကဒါနနဲ့သီလပဲဒါကြောင့်မြတ်စွာဘုရားတကယ်လို့ဘာဝနာဝိပဿနာဟောလို့ရှိရင်တတိကြီးငှက်ကြည်ငှက်တော်မှာဒါကြောင့်မြတ်စွာဘုရားသူ့အတော်ဟာဒါနနဲ့သီလနဲ့ပဲအဲ့ဒီအခါသူနာဖြတဲ့အခါမှာ အဲ့ဒီမှာမြတ်စွာဘုရားလာပြည့်တဲ့အခါမှာအဲ့ဒီချင်းသာရိပုတ္တရာနဲ့ချင်းမောကလံတော်ကြည့်တယ်မြတ်စွာဘုရားလွတ်တော်တယ်အဲ့ဒီမြတ်စွာဘုရားလွတ်တော်တဲ့အခါမှာတတိကြီးဘလို့နေလေယောကာယောတလာသူတလာသာရိပုတ္တရာနဲ့ချင်းမောကလံ ဟောဒီတထေးကြီးဟာဒီအတိုင်းဆိုရင်အသက်လေဖို့ဟာမလွယ်ဘူးအဲ့ဒီခါကြတော့မှရှင်သာရိပုတ္တရာကကြိုက်ရင်ကြိုက်မကြိုက်ရင်မကြိုက်အသိဖိတ်ဟောတာပဲအဲ့ဒီခန္ဓာယတနာသစ္စာသုံးဟောလိုက်တာအဲ့ဒီတော့မှသူငိုလိုက်တာ အတိပံငိုတဲ့အခါမှာအရှင် အနန္တကသတိကြီးသေဖို့ကြောက်သလားငိုသလားမဟုတ်ဘူးဒီလောက်တန်ဖို့ရှိတဲ့တရားကိုတကြည်တော်သိခာနီမနာရတဲ့ဖရာအနောက်ဆိုရင်တကြည်တော်တယောက်ပြီးပြီးနောက်ရှင်မယားတို့ဝိပဿနာဟောပေးပါ တကယ်တော့ဒါနနဲ့သီလတွေပြောနေတာဝိပဿနာသေခာနီမနာရတဲ့ဖယားအတ္တခါရှင်းတော်ရိပုတ္တရာကကြာရင်ကြိုက်ကြိုက်လည်းမကြိုက်အသိဖိတ်ဟောလိုက်တာသူငိုလိုက်တာအတ္တိတရားနာနေရင်နဲ့သူကဒီကာမဂုဏ်တရားကိုသက္ခာသက္ခာလိုခြင်းတယ် မြတ်စွာဘုရားထေတော်ရေးချိတ်ကြရဲ့နဲ့အဒါဝိပဿနာကို သူမလိုခြင်းသေးဘူးသူကမကုံကိုအတ္တိထထထထအတ္တိနပြီ6ထသူခံစားကြည့်မှသူနိဗ္ဗာန်ဝင်မယ်အဲ့ဒါမြတ်စွာဘုရားမကြိုက်ဘူးဘာဖြစ်လို့ဒီဘဝမှာတကယ်သူမဲ့ဖို့နိဗ္ဗာန်ယူရင် သူရမှာပဲအဲ့ဒီလက်ပြေ၆ထပ်သူခံစားနေတဲ့တော့ပါရှိလဲ၆ထပ်၆ဘဝပဋိသင်္ဍေသိရတဲ့ဘလောက်ဒုက္ခလဲအဲ့ဒီဒုက္ခကိုမမြင်ပဲနဲ့ကာမဂုဏ်တရားကိုဆွေလမ်းပြီးတော့ခံစားနေတယ်မြတ်စွာဘုရားမကြိုက်ဘူးအဲ့ဒီတရားမေးလဲဒီအတိုင်းပဲ နတ်ပြည်မှာခံစားပြီးတော့ဒုက္ခရောက်တဲ့အခါမှာမြတ်စွာဘုရားစီကိုအကျင့်ပြောရင်တရားလနာအဒီနတ်သမီး900နဲ့တရားနာပြီးသောရပန်ဖြစ်ပြီးမှနတ်ပြည်ပြန်တော်တယ်။တကြောယကုတ္တနာလည်းပြည့်စုံတယ်သီလလည်းပြည့်စုံဘာဝနာဝိပဿနာလည်းပြည့်စုံတယ်အဒီတော်ဘူး ရိတ်တာကြောင်းမှာဗာပြောเสียရှိတလဲဆိုရင်အတ္တိမြတ်သောဘုရားဘုံဘုရားဥနန္တိယသောတိသာသနာယတိတောင်ထေတာ1326နှစ်ကတည်းကအခု43နှစ်ရှိပြီအတ္တိသာသနာဟာ မပြတ်သိမပြိုကွယ်အောင်အတ္တိသံဃာတွေလည်းဝိရဝတ္တတွေလည်းညီညီညွတ်ညွတ်ဖို့သံဃာလည်းညီညွတ်အောင်ဝိရဝတ္တလည်းညီညွတ်အောင်မညီမညွတ်လို့ရှိရင်သာသနာဟာမတူတက်နိုင်ဘူးယခုကောဟောဗျာပေးထားတဲ့အမွေနှစ်တရားကို အတ္တိဒိဋ္ဌကျိုးအဲ့ဒီမှာသတိဖယဝိပဿနာသသဝိပဿနာဒိဋ္ဌကျိုးဆိုတာတောကုဆရာတော်ဖရာကြီးအတ္တိမအာသက်69အတ္တိတရားအထောက်လာရတာဒိဋ္ဌပြစ္စုပန်အကျိုးခံစားရတွေ့လေတွေ့မြင်နေရပါတယ်ယုံယုံကြည်ကြည်နဲ့ ကျိုးစားအထောက်နိုင်ကြပါစေအဒီသောတနိဗ္ဗာန်မှာလာတဲ့အတိုင်းနေကိလေသာနာမတ္တသရိတံပတောကံတံနာဟောတိကိလေသာမရှိသောသူသည်အသေးကောင်းသည်လည်းကောင်းမကောင်းသောနာမချေဝါမပေါက်ပါညီညူမရှိတတိမမေ့ ချိန်လေးသိကြံမျက်လံကြောသွဲမချိတ်ပဲနဲ့သေလဲမတော့တင်ပေါက်နာကင်းသည်ကျိုးရင်ဝိပဿနာတကူသည်အဲ့ဒါတော့ကုဆရာတော်မိုက်ခွန်းဒီပဲဒါကြောင့်အဲ့ဒီမှာဝေယဝဆတကားတွေလည်းညီညီညွညွအောင်သံဃာတွေလည်းညီညီညွညွအောင် ညင်ညောမှဒီသာသနာအတူတက်တယ်ဘာဖြစ်လဲဆရာတော်နှစ်တိုင်းဒီလောက်ညင်ညိုရေးတရားဟောနေတာပဲဘာဖြစ်လဲမညင်မညောလို့ရှိရင်သာသနာဟာမတူတက်နိုင်ဘူးအဲ့ဒီဥပမာဆိုရင်ဩဘုရားလောင်းနဲ့900တဲ့ဒါအဲ့ဒီမဟုတ်သူပိုက်ထိတ်တဲ့အခါမှာ အဲ့ဒီဘုရားလောင်းကတဲ့ငါတံပွေးရည်တင်တို့အားရှိကြလောက်ရောက်ပြန်ကြအဲ့ဒီခါဘုရားလောင်းဟဲ့ကတံပွေးတာနဲ့အာလောက်ကြီးညွညွညွပြန်ပြီးတော့မောက်စုပိုက်ပါပါတော်တယ်အသက်ရှင်တော်တယ်အနောက်တခါလက်ပိုက်ထိတ်ပြန်ဒေဝတာလောင်းနဲ့အုပ်စုလည်းပါလာတော့ အဲ့ဒီကလောင်မြတ်စွာဘုရားလောင်ငှက်ကကဲတင်တို့အရင်ကသူလွတ်လာပြီးပြီအကုတ်ထိတ်ကြရင်ညီညီညွညွငါတံပေးရင်အဲ့ဒါအာသပြီးတော့ပြန်ကြအဲ့ဒီဘုရားလောင်ငှက်တံပေးတဲ့နဲ့ဩဒီဝတလောင်တို့အုပ်စုမပြန်ကြဘူးအဲ့ဒီမှာကောက်လုံးမစုပိုက်ထိတ် 900လုံးသိဆုံးတော်တယ်ဒါကြောင့်ညီညွတ်ရေးတရားအရေးကြီးဆုံးပဇာတပသုတယံတုဘုဒ္ဓံတုသုမင်္ဂလာသူတင်တုဒုက္ကတိကာမိပုရိတုသဗ္ဗပါရမိပဇာတပကုတိကိုငါကုတိသ၌ ယောကြသယတတဝဟုသမြတုဒုက္ခယံတုအိမယမကောင်းစွာနှစ်သက်ကြည်သာအိတ်တနိုင်ကြပါစေကုန်သတည်းသုမင်္ဂလာမင်္ဂလာကျက်တည်းချေဝီလန်းစက်ချေဝိသံကြကုန်သည်ဖြစ်၍ဘုဒ္ဓဒုကောင်းတော်မူသောအလင်းရောက်လျက်ထမြောက်လိုကြနိုင်ကြပါစေ စေကောင်းတည်းဒုက္ခတိကမေယပေဒုက္ခတိရောက်ခြင်းအကြောင်းမကောင်းကြီးတို့သူဆရာညို့ကိုသူသင်တို့သူတော်လက်နဲ့တရားချက်ဖြင့်ဖြိုပြနိုင်ကြပါစေကောင်းတည်းသဗ္ဗပါရမေငလောင်းအလျာတိကောင်းရသည်တောင်ပြစေလီပါရမီအတိကောင်းကို ဥရိန္တုတနေ့နဲ့တနေ့တစီနဲ့တစီရေထဲရေအောင်မလေးပေါင်းသေးကျိုးစားနိုင်ကြပါစေကုန်တတိသာဓုသာဓုသာဓုအဲဒီနေ့ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ် တရားနာရတဲ့ကုသိုလ်အလုံးစုပ်ပေါင်းပြီးတော့ပါချစ်လို့ရည်သက်ချရလဲဆိုလို့ရှိရင်ဩကုမိဘဆရာသမားပူပွားချူညို့ညာတကားအပေါင်းတို့ဒီဘဝကြီးသေးတိုက်ဘဝကြီးစီတချို့ကတည်သုံးပြီးတော့မိတ်လျော့ပြီးတော့ဘုရားဘောမမေတရားဘောမမေသံဃာဘောမမေ မေးပြီးတော့မကောင်းတဲ့ဘဝတွေလည်းဖြစ်နိုင်တယ်ဒါကကူမသိနိုင်တကယ်ဖြစ်နေလို့ရှိရင်သူတို့ဒုက္ခဆင်းရဲကြီးကျယ်ဖြစ်နေလို့ဟောဒီရွှေမျိုးမောင်နှမတွေမေတ္တာပို့ညပေးဝေတဲ့အခါမှာသူတို့သာဒုက္ခကိုတောက်ညောနေကြတယ်ဒီကမေတ္တာပို့ရင် ဒုရတာဒုက္ခပြီးတော့ဒုက္ခဆင်းရဲကျိုးလွတ်ပြီးတော့လူချမ်းသာနတ်သီးဆိုင်ဇမသီးဆိုင်တွေခံစားရတယ်။ဒါကြောင့်ဒီကလေးအလုံးရည်မှန်းပြီးတော့ရည်ရည်သက်ချာမြတ်ပြီးဝေဒသုတ်တောင်းပဲသုတ်တောင်းတဲ့အခါမှာလည်းမြတ်စွာဘုရားလူကနိဗ္ဗာန်ကိုအရင်သုတ်တောင်း အတိတိတ်ပါမရသည်သမျှတန္တရာမှာကျင်လေလို့ရှိကိုလိုရဆုပ်ကိုလဲကိုတောင်းတာဘာဖြစ်လို့လဲဆိုရင်လောကီကမြတ်စွာဘုရားအရင်သူ့မပေးတောင်းတယ်လောကီဟာ မချေရတဲ့ဘဝမရှိဘူးဧကရေပတိသာမင်းစัจ java တိမင်းပြမမင်းတို့ ဖြစ်လာတာဘဝကောင်းမကြီးမတော့နိုင်ကိုကမှမမိတ်လို့မြတ်စွာဘုရားမှမိတ်တယ်မြတ်စွာဘုရားသာသနာနဲ့လာကြောင်ရလုဘဝသံဘူရသာပြီးတော့မရဘူးတပါလေဟောဒီမတရားဘူတရားနိဗ္ဗာန်တရားဟုအရင်သုတ်တောင်းတကယ်မရလို့ရှိရင်ကိုလိုရာသုတ်ကိုတောင်း သောတိကသတိတို့ရှင်သေလိတို့ရှားဘူးနေလားဒါကြောင့်နှလုံးသွင်းရည်သက်ချအမြပြေဝေကြရည်သက်မကိုင်းတဲ့ပုဂ္ဂိုလ်လေကိုစိုက်ထဲမှာကိုသုတ်တော်ဗန္ဒီရှင်ဘုရားကျွန်ုပ်တို့ဒီကမေသကံကုလကောင်ကမ္မပလင်းသကံဤအကျိုးကုလကောင်သတ္တယိတဝါယောကြည်ကြကုန်သည်ဖြစ်၍ သန္တရာဝတ္တဒုက္ခတောသန္တရာဝတ္ထင်ယေအပေါင်းတို့မှမောသနာကာယထမြောက်ပါရခြင်းအကျိုးငါတိတရဏီနာသာကုံသုံးပါးနှင့်တကားဣမာလိနဝေကသီလံကုပါသောသီလတော်ညကုသမာတေယိတဝါသာတိကြကုန်သည်ဖြစ်၍ อิมาลิตาตะปานิอิทรงแก่บ่อยลูบ่อยအတသုအသုတုကိုတံကတ္တသံဃာတော်များအားဒေမလူတံဘာကောပိရှင်မြတ်ဖယားအိမိနာပုညကမိနာယနေ့ကောင်းမှုကုသိုလ်ဖို့သုကိုနိဗ္ဗာန်နိဗ္ဗာန်ကိုသတိကရိယာမမြတ်မောက်ပြုရပါကုန်၏ အရှင်မြတ်ဖယားမိမိနာပုညကမေနာဤကောင်းမှုကုသိုလ်ဖို့တုတ်ကိုနိဗ္ဗာန်နိဗ္ဗာန်ကိုနာပါပေါက်နေရမှာမရသေးသဖြင့်မရောက်သေးသဖြင့်သန္တရာမှာကျင်လဲနေလို့ရှိရင်အရှင်သာရိပုတ္တရာတို့လိုပညာကြီးမာပါသည် အရှင်မောကလန်တို့လိုစိတ်တကူကြည်မာပါစေအသက်ရှင်အနာယောဂကင်းအရှင်ဘာကုလနုရုဒ္ဒကတ္တပတို့လိုဖြေရပါစေယစီဩသာပောမြာအနာထပိန်တတိမေနိကသတိသောတိကသတိတို့လိုယတိဩသာမပေဘဲနဲ့ယူမနိုင် ရှိရပါစေအိမိနာပုံညကမေနာယနေ့ကောင်းမှုကုသိုလ်အဖို့သုတ်ကိုမာတာပိတုသာရိယနေသမိဘဆရာသမားဘိုးဘွားချွေညို့ညာတကာပေါင်းတို့အားပါတိမအမြအမြဝေဝေဘာကောဣအရှင်မြတ်ဖျား ယင်းနေလူတန်ရသောဒါနကုသိုလ်သတိရသောသီလကုသိုလ်ပွားများရသောဘာဝနာကုသိုလ်အနန္တသတ္တဗလာအနန္တကျွန်း၌နေကြကုန်သောအရာဒီမျက်နာရခြင်းမျက်နာရသေမျက်နာ၌နေကြကုန်သောသဗ္ဗဝေအဝိသိရှိရှိတံ ဒုက္ခိတာဒုက္ခိတာသက်ရှိရောက်နာသတ္တဝါဟုသမြာကဘာသူဘာသာလူနာပြမပေတတဝါများသူအချင်းချင်းချစ်ခင်ညီညွတ်ကြ၏ဘေးရန်ကင်းကွာကိုယ်စိတ်နှပြယမချမ်းသာကြပါစေကုသိုလ်တရားတွေပွားများအားထုတ်နိုင်ကြပါမိမိတို့ခန္ဓာဝန်ကိုယ် ချမ်းသာစွာရော့ဆောင်နိုင်ကြပါစေမေဇူယာသာနေတကာတိုင်းသူပြည်သာတော်သူတောင်သာမြို့သူမြို့သားနေသူနေသားရွာသူရွာသားလူအများတို့အချင်းချင်းချစ်ခင်ညီညွတ်ကြ၍ဘေးရန်ကင်းကွာကုစိတ်နှပြကျမ်းမာချမ်းသာကြပါစေ။ ကုသိုလ်တရားတွေပွားများအားထုတ်နိုင်ကြပါစေမိမိတို့ခန္ဓာဝန်ကိုချမ်းသာစွာ ရောဆောင်နိုင်ကြပါစေဒါနသီလဘာဝနာသီလသမာဓိပညာသူတော်ကောင်းတရားတို့ကိုမပြတ်မစေအမြဲအားထုတ်နိုင်ကြပါစေအဝိဇ္ဇာတဏမာနတိတ် ကိလေသာလက်တွေမှကင်းလွတ်သောမြောက်နိုင်ကြပါစေဤကြောင့်ဤရဤဌာနဤမြို့နယ်၌နေထိုင်ကြသောကိုယ်ရသာသမီးကြီးငယ်ရွယ်လာမြို့သတ်သိအလုံးစုံသောပုဂ္ဂိုလ်အပေါင်းတို့အားယောဂကိလေသာတ္တရှိချမ်းသာကိုယ်စိတ် ယောပိုက်လျံဝေဘေခတိန်အေးငြိမ်ကြပါစေကာလုံးလိုက်ဆုံးနော်ဤတို့ပြုရပနာမနိဒါနာတိလာဘာဝနာဟုညကောင်းမှုကိုမိဘဆရာ ညာတကနိသမယသအိန္ဒသကသာသောဥစ္စာဘုံတုံးသတိရေပြေတမြသတ္တဝါနန္ဒတုအာ ကြကြပါစေအမြပြေဝေဒုက္ခတလညပုံညကိုအမြရကြ၍ဓမ္မချမ်းသာကြစေစေကြပါစေကောင်းတော်ရတနာ ယနေ့ပတယဟောယဩမေရောဟိတနာတတုကမြတ်စွာဘုရားမေတော်မူတယ်ဘယ်လိုမေးတလဲဆိုရင်နံပါတ်1လောကနံပါတ်2လောကရဲ့အဆုံး ဒီနှခုတ်ကိုကိုဖြစ်ကွယ်ကွယ်ပြပြစိတ်ပူရှင်ဖို့လိုပါれဒါကြောင့်သရကတဘောထောက်ပြီတော့ရှင်ကြစုဖယားရှင်ကိုယ်တော်မြတ်ကြည်သည်သာဝတ်ထိပ်ပြီစေတဝန်ကြောင်းတော်ကြည်၌ တတေဆုံးပြီးတော်နေပါတေဒုက္ခရောဟိတသမြေရှိသောနာသတုကဖယာထံထရောက်ထားပါတေဘယ်လိုလျောက်ထားသလဲဆိုရင်မြတ်စွာဘုရားအကျေရတိပဋိသန္ဓေလဲမနေရ မအိုမနာမသိရနောက်ထပ်ပြီတော်လည်းအသိမဖြစ်ရထိုအရာသို့သွားခြင်းဖြင့်လောကဤဆုံးကိုသိခြင်းမြင်ခြင်းရောက်ခြင်းငါတကောင်းပါသလားဖရာတဲ့ဤကဲ့သို့မေးလိုက်တဲ့အခါကြတော့ဖရာရှင်ကိုယ်တော်မြတ်ကြီးက ပြန်ပြီးဖြေလိုက်တယ်ကာမနေနာနာပတ္တဘောလောကသံတောကုဋ္ဌာသနံနာသပတ္တဝါလောကံတံဒုက္ခအတိပမောသနံရောဟိတသမောရောဟိတနာတံ လောကသန္တံလောကဤဆုံးရာဖြစ်တဲ့နိဗ္ဗာန်ချမ်းသာမြတ်ကြည်သူကမနေနာနာမခြေလျင်ဖြစ်ဝါကာယတာလေးရင်ပြန်ဖြစ်လောကန္တံလောကဤဆုံးရာဖြစ်တဲ့နိဗ္ဗာန်ချမ်းသာမြတ်ကြည်သူ ကမနေအနာပတ္တဘောမရောက်နိုင်သာလျင်တိလောကန္တံလောကဤဆုံးဖြစ်တဲ့နိဗ္ဗာန်ချမ်းသာမြတ်ကြည်သို့အပတ္တဝမရောက်ပါပေနှင့်လေဒုက္ခဥနာစေခြင်းမောစေမောဆင်းရဲပေါမှပမောစနံ လွမြောက်ခြင်းငါနာနာသအထိမရောက်နိုင်စားလျင်တီယောဂီတို့လောကဆိုတာယုံနန္တပါလို့ခေါ်ပါတယ်လောကဆုံးဆိုတာနိဗ္ဗာန်ကိုခေါ်တယ် ပြင်းနေကနေကြည်ရင်တော့လောကဆိုတာမြေကပါနေကပါလကပါစနေကျိုးဘုဒ္ဓစာတဲ့ကျိုးတွေကောင်းကင်ပြင်ကြီးစရီကောင်းကင်ကြီးတခုလုံးလှမ်းကြည့်လိုက်လျင်ကြည်တွေနှခတွေကလည်းအများကြီးမဟုတ် လံအေဒတွေအတိတိသောကဘာတွေပဲလောကတတွေပဲစัจ java လာတွေပဲဖယားရှင်ကစัจ java လာအနန္တဆိုတာအရေအတွက်အပိုင်းခြားမရှိအစုံမရှိဘူးတဲ့ရေအတွက်အပိုင်းခြားမရှိအစုံမရှိဘူးတဲ့ တနိမတောသတ္တဩကာသသင်္ခရလောကတေဧတနေရောဟိတနာသကလောကဆုံးသူသောရောက်ခြင်းငါတကောင်းပါသလားရောက်နိုင်ပါသလားလို့မေတော့ဘုရားရှင်ကအမောင်ရောဟိတနာသချေဖြစ်သွားမရောက်နိုင်ဘူးလို့ ပြောလိုက်တယ်တိတော်ရောဟိတနာသာကရှင်ဘုရားဤစကားတော်သည်မန္လပါပေတိဘုရားတပြေတော်တိတ်ကဖြစ်ခဲ့ဘုံကလေးကိုမှလျှောက်ထားပါရစေလို့ခွေပံပြီတော်ဘုရားရှင်လျှောက်ပြန်ပါတယ် ဘယ်လိုလျောက်သလဲဆိုတော့မြတ်စွာဘုရားတပြေတော်သည်ရှေးရှေးတောင်ကမောက်ဆူရဲ့သားဖြစ်ပြီးတကူနဲ့ပြေဆောင်တဲ့ကောင်းကင်သို့ပြန်သက်သွားနိုင်သောရောဟိတသမည်ရှိတဲ့ရစိတ်ဖြစ်ခဲ့ဘူးပါ၏ တပြေတော်ဟာပဲလောင်မြန်လျေမြန်တလဲဆိုလျေတဖက်ကံခလေအတာကိုတကြွန်တဲ့လေသမဟာတထံပင်အရိုက်ကိုဒီဘက်ကနေပြေလိုက်ရင်အရိုက်တစ်ဖက်သို့ညာဟာတစကားလောက်နဲ့ရောက်သွားတလို့တပြေတော် ထိုတသကအချိန်မြဖြင့်စัจ java လာတခုအဆုံးရောက်အောင်သွားမယ်ဆိုပြီးတော့စာချိန်သောချိန်ကျင်ကြည်ကျင်ငယ်စွတ်ချိန်လောက်တာအမောပြေပြီးတော့သွားလိုက်တာအနှစ်တရားကုန်လို့သာမသိခဲ့ရပါ သေလိုက်ခဲ့ရပါဖရာလောကဆုံးကိုမရောက်ခဲ့ဘူးဖရာတဲ့စဲကြဝလာတွေကပါတွေအဆုံးလောကရဲ့ဆုံးကိုဒီအသေးမရောက်ခဲ့ဘူးပေါ့ဗျာလေဟာပြင်းကောင်းခင်ကြီးထဲမှာစัจ java လာနန္ဒကဘာတွေအနန္တတည်နေတာကို အဲ့ဒါနဲ့စัจ java လာအဆုံးကိုမရောက်ခဲ့ပဲသိပြီနောက်ဒုစန္ဒတိုင်းဒီသမှုဒီပါတောင်ကျွမ်းမှလာဖြစ်တဲ့ယခုမြတ်စွာဘုရားနဲ့တွေ့လောကဆုံးသူသွားလို့မရနိုင်လျောက်ထားပါတဲ့ ရှင်တော်ဖျားလေလောကဆောင်တို့ခြေဖြစ်သွားလို့မရောက်နိုင်ဘူးလို့ဟောလိုက်တာတပြေတော်လေလောကဆုံးမရောက်ခဲ့တာနဲ့အရှင်ဖျားဟောတာနဲ့တကိုက်တီပဲမှန်လိုက်တာဖျားတိတော်မြတ်စွာဘုရားကရောဟိတနာသရောဟိတသ နာသံသေးသေးချာချာမှတ်ထားပါသေဣခန္ဓာမနံကတထောအလျာကလေးတောင်သေခန္ဓာမစပင်ဖြာကနေချီပြထိတ်တေသာလေးပါငါဖျားဟောတာတခြားမဟုတ်သေခန္ဓာမဟောထားပါတယ် တွေးမြင်အောင်သိအောင်ရှာပါလို့တကယ်ရှာရင်တကယ်တွေးပါမယ်သစ္စာလေးပါးတရားဆိုတာယောဂီတို့ခန္ဓာကိုယ်မှာသိသိချာချာဉာဏ်မျက်လုံးနဲ့ကြည့်တော်မှဩဒုက္ခသစ္စာဆိုတာဒီခန္ဓာရောက်နံလို့ ဖယားကဟောတာပါကလာသမုဒယတိသာဒုက္ခဖြေအောင်လောက်တာလေဒီကံသေမပဲလို့ဖယားကဟောတာပါကလာနိဗ္ဗာန်ရောက်ကြောင်းကံရောက်ကြောင်းနိဗ္ဗာန်ရောက်ကြောင်းကောင်းဆိုတာလေဒီခန္ဓာကိုယ်သေးညာနဲ့ရှင်တဲ့စိတ်ကလေးကို ဖယားကဟောတာပါကလာတာချေစိတ်ကလေးကိုတည်ညာနဲ့ပေါင်းရင်ပေါင်းရင်ဖြင့်လက္ခဏာထေညာစင်တပြီတော့နိဗ္ဗာန်ဝင်တော့မယ်ကိုင်းတာဖြင့်နိဒောတာသစ္စာဆိုရာလေဒီခန္ဓာမှာပဲသို့တော်လည်းခန္ဓာကိုယ်တွင်မှာတော့ မရှိပါဘူးနိဗ္ဗာန်ခန္ဓာပရိမန္တမေဝနိဗ္ဗာန်နိဗ္ဗာန်ဆိုတဲ့တရားသည်ခန္ဓာပရိမန္တမေဝရောက်ခန္ဓာနဲ့စလျက်ရှိသာလျင်ဟောတိချေပါတော်တည်းယောဂီတို့ခန္ဓာကိုယ်ကြီးကရောက်နံ ဖြစ်လိုက်ပြဲလိုက်နေတယ်တဖြစ်ဖြစ်ပြဲရဲ့အဆုံးမနိဗ္ဗာန်ရှိတယ်ယုံနာဖြစ်ပြဆုံးကလျက်ကလေးနေတော်တသေစာရှိတဲ့ရှင်ပြီလားရှင်ပါပြီတဖြစ်နေတော်တသေစာနိဗ္ဗာန်ရောက်အောင်တပြေတော်တို့ပဲလို့လောက်ရမလဲဆိုတော့ ကောင်းသောမက္ခတိစာနဲ့ဒီစိတ်ကလေးပေါင်းပေးပါကောင်းသောစိတ်စာနဲ့ပေါင်းရင်နေတော်တာနိုင်ပံရတော်မယ်တဖြည်းတိစာလေးပါဆိုတာဘယ်မှာတုံးခန္ဓာကိုယ်မှာပါပေါင်းရမယ်တိစာမပေါင်းရမယ်တိစာ ကွယ်သွားပါပြီဘာတစ္ဆာနဲ့ပေါင်းရမယ်မက္ကာတစ္ဆာနဲ့ပေါင်းရမယ်မက္ကာတစ္ဆာနဲ့ပေါင်းရင်ပါရမယ်နိဗ္ဗာန်ရတော့မယ်နိဗ္ဗာန်ဆိုတဲ့နိရောဓသစ္စာဩနာသိပေသသိမ့်တော်မယ် တဖြင့်ကိုခန္ဓာတိစ္ဆာလေးပါသသတောတိစ္ဆာလေးပါနဲ့တိရောက်တိနံတိခန္ဓာကိုကြည်ဟေမြတ်စွာဘုရားကညာတွေ့ကြည်နဲ့မြင်လို့ဟောတာပါကလာလို့ဆိုတာသိရမယ်ရှင်းပြီလားရှင်းပါပြီတိအထဲမှာကောင်းသောတိစ္ဆာမကမဲ့ ကာနဲ့နိရောဓသစ္စာနှစ်ပါးဒုက္ခနဲ့သမုဒယဆိုတဲ့သစ္စာဆိုသစ္စာကောင်းနှစ်ပါးစီဘောဆိုတဲ့ဆိုတဲ့အတိုင်းဆိုပါရဲ့လားဆိုပါတယ်ယောဂီဒုက္ခန္တယတာတော့ကျွေရမွေရလောက်ရလောက်ခဲ့ကံရဲ့ဘယ်လောက်လောက်ရလောက်ရ ကျွေးမွေးရအိုနေတာပဲနာနေတာပဲသေအောင်မှာပဲဆိုတော့တိထက်ဆိုတာရှိသေးသလားကဲတာဖြစ်ဒုက္ခများရင်သမုတ်တရားနဲ့ပေါင်း၍ဒုက္ခမများခြင်းရင်မကနဲ့ပေါင်းကြတော့ဆိုတာများစွာတတိပေးလိုက်ပါတယ် ချိန်ကုန်ပြီးကျိုးစားနိုင်ကြပါစေကုန်တည်းသာဓုသာဓုသာ